အခန်းကြီး6အငယ်1မှ3ဒါရိမင်းကြီးသည်နိုင်ငံတော်အမှုရေးအလုံးစုံတို့ကို စီရင်ရသောမြို့ဝန်120တို့ကို၎င်းအကျိုးတော်ကိုမယုတ်မလျော့စေခြင်းဟာထိုမြို့ဝန်အပေါင်းတို့ကိုအုပ်ချုပ်စစ်ကြောရသော ဝန်ကြီး၃ပါးကို၎င်းအလိုတော်ရှိသည့်အတိုင်းခန့်ထားတော်မူ၏ထိုဝန်ကြီး၃ပါးတွင်ဒံယေလသည် ဝန်ကြီးအရာကိုရသည့်သာမက ထူးဆန်းသောဉာဏ်နှင့်ပြည့်စုံ၍မြို့ဝန်တကာ၊ဝန်ကြီးတကာတို့ထက်လွန်ကဲသောကြောင့်၊နိုင်ငံတော်တနိုင်ငံလုံးကိုသူ၌အပ်နှင်းမည်ဟု ရှင်ဘုရင်သည်အကြံရှိတော်မူ၏။4ထိုအခါဝန်ကြီးနှင့်မြို့ဝန်တို့သည်ဒံယေလ၌အပြစ်တင်ခွင့်ကို ရှာ၍နိုင်ငံတော်အမှုအရေးများကိုစစ်ကြောကြ၏။5ဒံယေလသည်သစ္စာနှင့်ပြည့်စုံ၍ အပြစ်တစုံတစ်ခုမျှမရှိသောကြောင့်အပြစ်တင်ခွင့်ကို ရှာ၍မတွေ့ကြသည်ရှိသောဖျားသခင်၏ဘာသာမှုမှတပါအခြားသော အမှုတွင်ဒံယေလ၌အပြစ်တင်ခွင့်ကိုငါတို့မတွေ့နိုင်ကြဟု တိုင်ပင်ပြောဆိုပြီးမှ အထံတော်သို့လာရောက်စည်းဝေးကြ၍အရှင်မင်းကြီးဒါရီ အသက်တော်အစဉ်အမြဲရှင်ပါစေ ကိုရောမြတ်မှတပါအခြားသော လူကိုဖြစ်စေဖျားကိုဖြစ်စေ အရက်30အတွင်းတွင်ဆုတောင်းသောသူမည်သည်ကိုရှင်သည်လောင်သောတွင်တဲသို့ချပြရမည်ဟု မဖောက်ပြန်နိုင်သော အမိန်တော်မြတ်ကိုထုတ်စေခြင်းဟာနိုင်ငံတော်ဝန်ကြီးမြို့ဝန်စော်ဘွားတိုင်ပင်မှုမှစစ်ကဲအပေါင်းတို့သည်အညီအညွတ်တိုင်ပင်ကြပါပြီတို့ဖြစ်၍အရှင်မင်းကြီးအမိန့်ရှိတော်မူပါ မပြောင်းလဲတတ်သောမေဒီပေရတိ ဓမ္မတအတိုင်းအမိန်တော်တည်စေခြင်းငှာတစိတ်ခတ်တော်မူပါဟုလျှောက်ထားကြလျင်ဒါရိမင်းကြီးသည် အမိန်တော်ကိုပေး၍တစိတ်ခတ်တော်မူ၏အငယ်တစ်ဆင်မှ14အမိန်တော်ထုတ်၍တစိတ်ခတ်ကြောင်းကိုဒံယေလသည်ကြားသိတော်လဲမိမိအိမ်သို့သွား၍ယေရုရှလင်မြို့သို့မျက်နှာပြုရာအထက်ခန်းပဒင်းပေါက်ပွင့်လျက်ပင် အထက်ပြုလေရှိသည့်အတိုင်းတနေ့သုံးချိန်ဒူးထောက်လျက်ဘုရားသခင်ကိုဆုတောင်း၍ဂုံကျေးဇူးတော်ကိုချီးမွမ်းလေ၏ထိုသို့ဘုရားသခင်ကိုဆုတောင်းပတနာပြုလျက်နေသည်ကိုမူမှအရာရှိတို့သည် စီဝေး၍တွေ့မြင်ကြလျင် အထံတော်သို့ဝင်၍အရှင်မင်းကြီး ကိုရောမြတ်မှတပါအခြားသော လူကိုဖြစ်စေဖျားကိုဖြစ်စေအရက်30အတွင်းတွင်ဆူတောင်းသောသူမြည်သည်ကိုရှင်သည့်လောင်သော တွင်းထဲသို့ချပစ်စေဟု အမိန်တော်ကိုတစိခတ်တော်မူလျက်ရှိပါသည်မဟုတ်လောဟု အမိန်တော်အကြောင်းကို မေးလျှောက်ကြ၏ရှင်မြင်းကလည်းမပြောင်းလဲတတ်သောမေတိပေရတိဓမ္မတအတိုင်းမှန်ပေသည်ဟု မိန်တော်မူ၏မူမတ်အရာရှိတို့ကလည်းအရှင်မင်းကြီးယူရပြည်ကတင်းယူခဲ့သောယူရလူမျိုးဒံယေလသည်အာနာတော်ကို ပမာဏမပြုတ် တစိတ်ခတ်တော်မူသော အမိန်တော်ကိုဆန့်ကျင်လျက်တနေ့သုံးချိန်တိုင်အောင်ဆုတောင်း၍နေပါသည်ဟုလျှောက်ထားကြ၏ထိုစကားကိုကြားလျင် ရှင်ဘီရင်သည် အလွန်နောင်တရ၍ဒံယေလကိုလွှတ်ခြင်းငှာစိတ်အားကြီးသည်ဖြင့်လွှတ်ရသော အခွင့်ကို နေဝင်သည့်တိုင်အောင်ကြိုးစား၍ရှာတော်မူ၏အငယ်၅မှ၁၉ တဖန်မူမတ်အရာရှိတို့သည် အထံတော်သို့စည်းဝေး၍အရှင်မင်းကြီးတခါထုတ်ပြီးသော အမိန့်တော်မပျက်နိုင်ရာဟုမေဒိပေရသိဓမ္မသတ်၌ပါကြောင်းကိုသတိထားတော်မူပါဟုလျှောက်ကြပြန်လျင်တဖန်ရှင်မင်းမိန့်တော်မူသည့်အတိုင်းဒံယေလကိုခေါ်၍ရှင်သည်တွင်တဲသို့ချပစ်ကြ၏ရှင်မင်းကလည်းတင်မပြတ်ကိုးွယ်သောဘုရားသခင်သည်တင့်ကိုကယ်လွတ်ပါစေဟု ဒံယေလကိုမိန်တော်မူ၏။ကြောက်ပြားကိုလည်းယူခဲ့၍တွင်းဝကိုပိတ်ပြီးလျှင်ဒံယေလအမှု၌စီရင်ချက်ကို မတိုးမလျှော့စေခြင်းကရှင်ဘရင်တစိမ့်နှင့်မူမတ်တို့တစိမ့်ကိုခတ်တော်မူ၏။အငယ်၁၈မှ23ထိုနောက်ရှင်ဘရင်သည်နန်းတော်သို့ ပြန်၍တညလုံးစားတော်မခေါ်အငိမ့်တစားကိုအထံတော်သို့မသွင်းစေဘဲဆက်တော်ခေါ်၍မပြောနိုင် နံနက်စောစောထ၍ခြင်သည်တွင်းသို့အလင်းအမြန်သွားတော်မူ၏ရောက်လျင်ငိုကြွေးသောအတန်နှင့်ဒံယေလကိုခေါ်၍အသက်ရှင်တော်မူသောဘုရားသခင်ကျွန်ဒံယေလသင်မပြတ်ကိုးကွယ်သောဘုရားသခင်သည်တင့်ကိုခြင်သည်ဘေးမှကယ်လွတ်နိုင်တော်ဟုမေးတော်မူ၏ဒံယေလကအရှင်မင်းကြီးအသက်တော်အစဉ်မြဲရှင်ပါစေ အကျွန်ုပ်၏ဘုရားသခင်သည် ကောင်းကင်တမန်ကိုဆေလွတ်၍ရှင်သည့်နှုတ်ကို ပိတ်ထားတော်မူသဖြင့်အကျွန်ုပ်သည်ခြင်သေဘေးနှင့်လွတ်ပါ၏အကြောင်းမူကားဖျားသခင်ရှေ့၌အကျွန်ုပ်သည်အပြစ်ကင်းပါ၏ကိုရောမြတ်ကိုလည်းအလင်းမပြစ်မှားပါဟု ပြန်လျှောက်လေ၏ထိုအခါရှင်မင်းသည်အလွန်ဝမ်းမြောက်၍ဒံယေလကို တွင်တဲ့ကထုတ်ယူစေဟု အမိန်တော်ရှိသည့်အတိုင်းဒံယေလကိုတွင်တဲ့ကထုတ်ယူ၍ဘုရားသခင်ကိုယုံကြည်သောကြောင့်သူ၌ထိခိုက်သောအနာတစ်ခုမျှမရှိ အငယ်24မှ28ထို့နောက်ဒံယေလ၌အပြစ်တင်သော သူတို့ကို ရှင်မြင်းဤအမိန်တော်နှင့်ခေါ်၍သားမယားနှင့်တကွရှင်သေးတွင်တဲသို့ချပစ်ကြလျင် မြေသို့မရောက်မီရှင်သေးတို့သည် နိုင်၍သူတို့အယိုးရှိသမျှတို့ကို ချိုးဖဲ့ကြ၏ထိုအခါမြေကြီးတစ်ပြင်လုံးတွင်အရရတို့၌နေ၍အတီးတီးခြားခြားသောဘာသာစကားကို ပြောသော လူမျိုးတကာတို့ရှိရာသို့ အမိန်တော်စာနှင့်စေလွှတ်တော်မူ၏။စာချက်ဟုမူကားတင်တို့၌ငြိမ်ဝှက်ချမ်းသာခြင်းများပြားစေသောငါအစိုးရသောတနိုင်ငံလုံးတွင်ရှိနေသောတင်တို့သည်ဒံယေလ၏ဖျားသခင်ကိုကြောက်ရွံ့ယူသေးကြကုန်ဟုငါအမိန်တော်ရှိ၏အကြောင်းမူကားထိုဖျားသခင်သည်အသက်ရှင်တော်မူသောဖျားနေဆာထာဝရတည်တော်မူသောဖျားဖြစ်တော်မူ၏နိုင်ငံတော်သည်ပျက်စီးခြင်းသို့မရောက်နိုင် ။အာဏာစက်တော်လည်းအစဉ်အဆက်တည်လိမ့်မည်။မစကယ်တင်ခြင်းကျေးဇူးကိုပြုတော်မူ၏။ကောင်းကင်မြေကြီး၌နိမိတ်လက္ခဏာ၊အံ့ဩဘွယ်တို့ကို ဖြစ်စေတော်မူ၏။ဒံယေလကိုခြင်္သေ့လက်မှကယ်လွှတ်တော်မူသောဘုရားသခင်သည် ထိုသို့သောဘုရားဖြစ်တော်မူ၏ဟု အမိန့်တော်ရှိ၏။ထိုသို့ဒံယေလသည်ဒါရိမင်းကြီးလက်ထက်၌၎င်း၊ပေရသိအမျိုးကုရုမင်းကြီးလက်ထက်၌၎င်းကောင်းစားလျက်နေ၏။